တရားသူကြီးမှတ်စာအခန်းကြီး1အငယ်1မှ9ယောရှုအနိစ္စရောက်သောနောက်ဣဒရေလအမျိုးသားတို့ကအကျွန်ုပ်တို့တွင်အဘယ်သူသည်ခါနနီလူတို့ရှိရာသို့ရှေးဥစွာခြီသွားရပါမည်နည်းဟုသာဝရဖျားအားမေးလျှောက်ကြလင်သာဝရဖျားကယူဒာသည်ခြီသွားရမည်ထိုပြည်ကို သူ၏လက်၌ငါအပ်မည်ဟု မိန့်တော်မူ၏ယူဒာသည် မိမိအကိုရှိမောင်အားခါနနိလူတို့ကို တိုက်ချင်းငှာငါအမွေမြေတို့ငါနှင့်အတူလိုက်ပါတင့်အမွေမြေတို့လည်းတင်နှင့်အတူငါလိုက်သွားမည်ဟု ဆိုသည့်အတိုင်းရှိမောင်သည်လိုက်သွားလေ၏ယူဒချီသွား၍သာဝရဖျားသည်ခါနနိလူဖေရစီလူတို့ကိုအတော်မူသည်ဖြင့်ဘေဇက်မြို့၌လူတထောင်ကိုတတ်လေ၏အဒေါနိဘေဇက်မင်းကို ဘေဇက်မြို့၌တွေ့၍ခါနနီလူဖေရစီလူတို့ကိုတတ်သောအခါအဒေါနိဘေဇက်သည်ပြေးလေ၏ယူဒလူတို့သည် လိုက်၍ဖမ်းမိပြီးလျှင်လက်မခြေမတို့ကိုဖျက်ကြ၏အဒေါနိဘေဇက်ကလည်းလက်မနှင့်ခြေမဖျက်သောမင်းကြီး80တို့သည် အထက်ကငါစပွဲအောက်၌စနုပ်စပောက်ကို ကောက်၍စားရကြ၏ ငါပြုဘူးသည်အတိုင်းဘုရားသခင်သည်ငါ၌အပြစ်ပေးတော်မူပြီဟုဆို၏ထိုမင်းကိုယေရုရှလင်မြို့သို့ပို့၍သူသည်ထိုမြို့မှတေလေ၏ယူဒမျိုးသားတို့သည်ယေရုရှလင်မြို့ကိုတိုက်ယူ၍ဓာနှင့်လှုပ်ကြံပြီးမှမိရှို့ကြ၏ထိုနောက်တောင်ပေါ်၌၎င်း တောင်မျက်နှာ၌၎င်းဂျိုင်ထဲ၌၎င်းနေသောခန္ဓနိလူတို့ကို အတိုက်တွားကြ၏ အငယ်30မှ15တပန်ယူရအမျိုးသည်ကိရရတာဘအမိဟောင်းရှိသော ဟေဗျုံမြို့၌နေသော ခန္ဒနိလူတို့ရှိရာသို့ခြီသွား၍ရှေရှဲအဟိမံတာလမဲတို့ကို လုတ်ကြံကြ၏တပန်ကိရရတောဖာအမိဟောင်းရှိသောဒီဗိရမြို့သားတို့ရှိရာသို့ခြီပြန်၍ကာလက်ကကိရရတောဖာမြို့ကိုတိုက်ယူလုတ်ကြံသောသူအား ငါသည်သမီးအာခတကိုပေးစားမည်ဟုဆိုလျင်ကာလက်ညီကေနတ်ဤသားအောတန်ယေလသည်ထိုမြို့ကိုတိုက်ယူ၍ကာလက်သည်သမီးအာခတကိုသူ့အားပေးစားလေ၏ထိုမိမသည်ခยีသွားစဉ်အခါလေတကွက်ကို အဖ၌တောင်းခြင်းဟံလင်နှင့် တိုင်ပင်ပြီးမှမြဲပေါ်ကဆင်းလေ၏အဖကာလက်ကအဘဲအလိုရှိသည်ဟုမေးလျင်သမီးက ကောင်းချီးပေးစေခြင်းပါ၏ကိုရောဒီတောင်မျက်နှာအရက်ကို ပေးပါပြီစမ်းရည်တွင်တို့ကိုလည်းပေးတော်မူပါဟုဟုတောင်းသည့်အတိုင်းအဖသည်အထက်စမ်းရည်တွင်အောက်စမ်းရည်တွင်တို့ကို ပေးလေ၏အငယ်16မှ21မောရှိယောက်ခမဤသားမည်ဖြစ်သောကေနိအမျိုးသားတို့သည်ယူဒအမျိုးသားတို့နှင့်အတူဆွန်ပလွန်မြို့မှအာရတ်မြို့ တောင်ဘက်ယုဒတောသို့လိုက်သွား၍နေရာကျကြ၏တဖန်ယုဒသည် အကိုရှိမောင်နှင့်အတူသွား၍ဇေဖတ်မြို့၌နေသောခါနနီလူတို့ကိုလှုပ်ကြံ၍မြို့ကို ရှင်းရှင်းဖျက်ဆီးပြေးလင် ထိုမြို့ကို ဟောမာအမည်ဖြင့်သမုတ်ကြ၏ယူဒာသည်ဂါဇမြို့နှင့်မြို့နယ်အာရှကေလိုမြို့နှင့်မြို့နယ်အေဂျုံမြို့နှင့်မြို့နယ်တို့ကိုလည်းတိုက်ယူလေ၏ ဒါဝရဖျားသည်ယူဒနှင့်အတူရှိတော်မူ၍သူသည် တောင်ပေါ်မှနေသောသူတို့ကိုနှင်ထုတ်လေ၏ချိန်သားတို့ကို မနှင်ထုတ်နိုင်အကြောင်းမူကားသူတို့သည်တန်ယထာရှိကြ၏မောရှေမှားထားသည့်အတိုင်းဟေဗျုံမြို့ကိုကာလက်အားပေးကြ၍သူသည်အနာကသား၃ယောက်တို့ကိုထိုမြို့မှနှင်ထုတ်လေ၏ဗေယံမြေမျိုးသားတို့သည်ယေရုရှလင်မြို့၌နေသောယေဗုသိလူတို့ကိုမနှင်ထုတ်ဘဲ သူတို့သည်ယနေ့တိုင်အောင်ဗေယံမင်အမျိုးသားတို့နှင့်အတူယေရုရှလင်မြို့၌နေကြသည်အငယ်29မှ36မနာရှေအမျိုးသည်ဗက်ရှံမြို့ရွာများတာနက်မြို့ရွာများဒေါရမြို့ရွာများဣဗလံမြို့ရွာများမေကိန်တော်မြို့ရွာများ၌နေသောသူတို့ကို မနှင်ထုတ်ဘဲခါနနီလူတို့သည်အနိုင်နေကြ၏ တဖန်ဣသရေလအမျိုးသားတို့သည်အားကြီးသောအခါခါနနိလူတို့ကို မနှင်ထုတ်တော်လဲအခွန်ကိုဆက်သွင်းစေကြ၏ထိုအတူအေဖရင်အမျိုးသည်ဂေဇာမြို့၌နေသောခါနနိလူတို့ကို မနှင်ထုတ်ဘဲသူတို့သည်ဂေဇာမြို့၌ရောနှောလျက်နေကြ၏ထိုအတူဇာဗုလုန်အမျိုးသည်ကိထရိုမြို့သားနဟာလောလမြို့သားတို့ကို မနှင်ထုတ်ဘဲ ခါနနိလူတို့သည်ရောနှောလျက်နေ၍အခွန်ပေးကြ၏။ထိုအတူအာရှာအမျိုးသည်အက္ခေါမြို့သား၊ဇိဒုန်မြို့သား၊အာလပ်မြို့သား၊အာခဇိပ်မြို့သား၊ဟေလဗတ်မြို့သား၊အာဖိတ်မြို့သား၊ယဟောဘမြို့သားတို့ကို မနှင်ထုတ်ဘဲ၊အာရှာအမျိုးသားတို့သည်ပြည်သားခါနနိလူတို့နှင့်ရောနှော၍နေကြ၏။ထိုအတူနဿလိအမျိုးသည်ဗက်ရှေမက်မြို့သား ဘေတနက်မြို့သားတို့ကိုမနှင်ထုတ်ဘဲပြည်သားခန္ဒနိလူတို့နှင့်ရောနှော၍နေကြ၏တို့ရတွင်ဗက်ရှင်မဲ့မြို့သားဘေတနက်မြို့သားတို့သည် အခွန်ပေးလျက်နေကြ၏အာမောရိလူတို့သည်လည်းဒံအမျိုးသားတို့ကို တောင်ပေါ်သို့နှင်သဖြင့်ဂျိုင်ထဲမှနေရသောအခွင့်ကို မပေးကြအာမောရိလူတို့သည် ဟေရက်တောင်ပေါ်မှ အာဇလုံမြို့ရှာလဘိန်မြို့၌အနိုင်နေကြ၏ သို့ရာတွင်ယောသပ်အမျိုးသားတို့သည်အားကြီးသဖြင့်၊အာမောရိလူတို့သည် အခွန်ပေးရကြ၏။အာမောရိလူနေရသောအရပ်သည်အာဂတ်ရဗ္ဗံကုန်းနား၊သေလမြို့မှစ၍အထက်အရပ်ပေတည်း။ယောသပ်အမျိုးသားတို့သည်လည်းဗေသလမြို့သို့ချီသွား၍၊ထာဝရဘုရားသည်သူတို့နှင့်အတူ ရှိတော်မူ၏ လူဇအမည်ဟောင်းရှိသော ထိုမြို့ကိုစူးစမ်းစေခြင်းဟံစေလွတ်သောတရှူတို့သည်မြို့တဲကထွက်လာသော လူတယောက်ကို တွေ့မြင်၍မြို့ထဲသို့ဝင်သောလမ်းကို ပြပါတော့။သို့ပြလျှင်သင့်ကိုချမ်းသာပေးမည်ဟုဆိုသော်၊ထိုသူသည်မြို့ထဲသို့ဝင်သောလမ်းကိုပြသဖြင့်၊သူတို့သည်မြို့သားတို့ကိုထားနှင့်လုပ်ကြံ၍ထိုလူနှင့်သူ၏အိမ်သူအိမ်သားအပေါင်းတို့ကိုလွှတ်ကြ၏။ထိုသူသည်ဟိတ္တိပြည်သို့ သွားပြီးလျင်မြို့ကိုတီထောင်၍လူဇအမည်ဖြင့်သမုတ်လေ၏ယနေ့တိုင်အောင်ထိုသို့ခေါ်ဝေါ်ကြသတည်း